ရှမသက်ခရင်ခန်းကြီး25အငယ်1မှ5ထိုအခါကောင်းကင်နိုင်ငံတော်ဒီကမင်္ဂလာဆောင်လူလင်ကို ခီးဥကြိုပြုအပ်သောငါမိကွက်ကိုကန်ယူ၍ထွက်သွားသောသူတို့သမီးတစ်ကြိမ်နှင့်တူ၏ထိုသူတို့သမီးတို့တွင်9ယောက်သည်ပညာသင်ရှိကြ၏9ယောက်မူကားအမိုက်ဖြစ်ကြ၏မိုက်သောသူတို့သည်မိကွက်တို့ကိုသာယူ၍စီကိုမယူကြပညာသင်ရှိသောသူတို့မူကားမိကွက်နှင့်တကွ ဘူး၌ပါသောစီကိုလည်းယူကြ၏မင်္ဂလာဆောင်လူလင်သည် မလာဘဲနေစဉ်ထိုသူတို့သမီးအပေါင်းတို့သည်ငတ်၍အိပ်ပျော်ကြ၏အငယ်6မှ73တန်းကောင်ရန်၌ကြည်ပါမင်္ဂလာဆောင် လူလင်သည် လာပြီးခီးဥကြိုပြုခြင်းကထွက်သွားကြကုန်ဟုကြွေးကြော်လျင် ထိုသူတို့သမီးအပေါင်းတို့သည်ထ၍မိခွက်များကို ပြင်ဆင်ကြ၏မိုက်သောသူတို့က ငါတို့စီမီသေးပါပြီ။တင်တို့စီကိုအနှဲငယ်ပေးပါဟုပညာရှိသောသူတို့အားတောင်းကြ၏။ပညာရှိသောသူတို့ကလည်းတင်တို့အဖို့နှင့်ငါတို့အဖို့စီမလောက် ထိုကြောင့်စီရောင်းသောသူရှိရာသို့တွား၍ကိုသုံးဖို့ဝယ်လင်တာ၍ကောင်းသည်ဟု ပြန်ပြောကြ၏ထိုသူတို့သည်စီဝယ်တွားသည့်အချိန်ခိုက်မင်္ဂလာဆောင်လူလင်သည်လာ၍အသင့်ရှိသောသူတို့သမီးတို့သည် လူလင်နှင့်အတူပွဲသို့ဝင်ကြပြီးလင်တကားကိုပိတ်ထား၏ထို့နောက်ကျွင်းသောသူတို့သမီးတို့သည်လာ၍အရှင်အရှင်ကျမတို့အားတကားကိုဖွင့်ပါဟုတောင်းလျှောက်ကြသောအရှင်ကလည်းငါအမှန်ဆိုသည်ကားတင်တို့ကိုငါမသိဟုပြန်ပြောလေ၏တို့ဖြစ်၍လူသားသည်ကြွလာအံ့သောနေ့ရဲ့အချိန်နာရီကိုတင်တို့သည်မသိသောကြောင့်စောင့်နေကြလောအငယ်၁၄မှ၁၈ ဥပမာကားလူတူးသည်အခြားသောပြည်သို့တွားမည်ဟုအကြံရှိလျက်မိမိငယ်သားတို့ကိုခေါ်၍မိမိဥစ္စာများကိုအပ်ပေ၏သူတို့သည်အတီးအတီးအစွမ်းတတ္တိရှိသည့်အတိုင်းတူး၌ငွေအခွက်90တူး၌အခွက်20တဦး၌အခွက်30ကိုအပ်ပေးပြီးမှချက်ချင်းတွားလေ၏အခွက်90ကိုခံသောသူသည်တွား၍ကုံတွယ်ခြင်းကိုပြုသည်ဖြင့်အခြားသောအခွက်90ကို အမျက်ရလေ၏ ထိုနည်းတူအခွက်20ကိုခံသောသူသည်လည်းအခြားသောအခွက်20ကိုအမျက်ရလေ၏အခွက်30ကိုခံသောသူမူကားတွား၍မြေ၌တွင်တူးပြီးလျှင် အရှင်ဤငွေကိုဝှက်ထားလေ၏အငယ်19မှ23ကာလကြာမြင့်ပြီးမှထိုငယ်သားတို့၏အရှင်သည်လာ၍သူတို့ကိုစည်ရင်းယူလေ၏အခွက်90ကိုခံသောသူသည်ချင်းကပ်၍အခြားသောအခွက်90ကိုဆက်လျက် သခင်ကိုတော်သည်အကျွန်ုပ်၌အခွင့်90ကိုအပ်ပေးတော်မူ၏အခြားသောအခွင့်90ကို အကျွန်ုပ်အမျက်ရပါပြီဟုလျှောက်လေ၏အရှင်ကလည်းတာဓုတစ္ဆာရှိသောငယ်သားကောင်တင်းသည်အမှုငယ်၌တစ္ဆာဆောင်လေပြီများစွာသော အမှုအခွင့်ကိုပင်၌ငတ်အားပေးမည်တင်ဤသခင်နှင့်အတူစည်းစိမ်ကိုဝင်စားလို့ဟုမိန်တော်မူ၏အခွင့်20ကိုခံသောသူသည်လည်းချင်းကပ်၍သခင် ကိုတော်သည်အကျွန်ုပ်၌အခွက်20ကိုအပ်ပေးတော်မူ၏အခြားသောအခွက်20ကိုအကျွန်ုပ်အမျက်ရပါပြီဟုလျှောက်လေတော့အရှင်ကသာဓုတစ္ဆာရှိသောငယ်သားကောင်တင်သည် အမှုငယ်၌တစ္ဆာစောင့်နေပြီများစွာသော အမှုအခွင့်ကိုတင်၌ငံအပ်ပေးမည်တင်ဤသခင်နှင့်အတူစည်းစိမ်ကိုဝင်စားလော့ဟုမိန်တော်မူ၏အငယ်24မှ30 အခွက်30ကိုခံသောသူသည်လည်းချင်းကပ်၍သခင် ကိုရိုဒီခဲရင်သောသူဖြစ်သည်နှင့်ကိုမဆိုင်မပြိုးသောအရ၌ရိပ်၍ကိုမဖြန့်မကျဲသောအရ၌စုသိမ့်တက်သည်ကိုအကျွန်ုပ်သိ၍ကြောက်သောကြောင့်အခြားသို့တွား၍ကိုရို၏ငွေအခွက်30ကိုမြေ၌ဝှက်ထားပါပြီယခုကိုရို၏ဥစ္စာရှိပါသည်ဟုလျှောက်၏အရှင်ကလည်းဆိုးညစ်ပြင်းရသောငယ်သားငါသည်ကိုမဆိုင်မပြိုးသောအရ၌ရိပ်၍ ကိုမဖြန့်မကျဲသောအရက်၌စုသိမ့်သည်ကိုတင်တိသည်မှန်လျင်ငတ်ငွေကိုပွဲစားလက်သို့အယံမည်ထိုတို့အလျင်ငါပြန်လာသောအခါငွေရင်းနှင့် အတိုးကိုရနိုင်၏ထိုကြောင့်အခွက်30ကို ထိုသူ၏လက်မှနှုတ်ကြအခွက်တရားရှိသောသူကိုပေးကြအကြောင်းမူကားအချင်းသူသည်ရတတ်၏ထိုသူ၌ကြွယ်ဝပြည့်စုံစေခြင်းငှာပေးအုံးမည်အချင်းသူသည်ဆင်းရဲ၏ ထိုသူ၌ရှိသည်များကိုပင်နှုတ်လိမ့်မည်အတုံးမရသောထိုငယ်သားကိုငူကြွေးခြင်းအန်သွာခဲချိတ်ခြင်းရှိရာ ပြင်အရက်မှောင်မိုက်သေးသို့နှင်ထုတ်ချလိုက်ကြဟုစီရင်တော်မူ၏အငယ်31မှ33လူသားသည်မိမိဘုံအာနုဘော်ကိုဆောင်လျက်တန်ရှင်းသောကောင်းကင်တမန်များအချံရံတို့နှင့်တကွကြွလာတော်မူသောအခါဘုံရှိသော ပလင်တော်ပေါ်မှထံ၍ ရှေ့တော်၌လူမျိုးအပေါင်းတို့ကိုစုဝေးစေသဖြင့်တိုးလင်းသည်တိုးနှင့်စိတ်တို့ကိုတခြားစီခွဲထားတဲ့ကဲ့သို့လူအပေါင်းတို့ကိုအတိအချာခွဲ၍တိုးတို့ကိုလက်ရတော်ဘက်စိတ်တို့ကို လက်ဝဲတော်ဘက်၌ထားတော်မူလက်တံအငယ်34မှ40ထိုအခါလက်ရတော်ဘက်၌ရှိသောသူတို့အားမင်းကြီးကငါခမည်းတော်ထံကောင်းကြီးမင်္ဂလာကိုခံတော်သူတို့ကဘာဥကပင် သင်တို့အဖို့ပြင်ဆင်သော နိုင်ငံကိုလာ၍အမွေခံကြလော့အကြောင်းမူကားငါသည်မွတ်သိပ်သောအခါသင်တို့သည်ကြွေးကြ၏ငါသည်ရင်ငတ်သောအခါသင်တို့သည်တောက်ဖို့ပေးကြ၏ငါသည်ဧည့်သည်ဖြစ်သောအခါသင်တို့သည်ဧည့်သည်ဝတ်ကိုပြုကြ၏ငါသည်အဝတ်အချီးစီးရှိသောအခါသင်တို့သည်အဝတ်နှင့်ဖုံးလွှမ်းကြ၏ငါသည်အနာရောဂါဆွဲသောအခါသင်တို့သည်ကြိရှုပြုစုကြ၏ ငါသည်ထောင်ထဲမှနေရသောအခါတင်တို့သည်ငါထံသို့လာကြ၏ဟု မိန်တော်မူလျင်ဖြောက်မတ်သောသူတို့ကသခင် ကိုရောဒီမွတ်တိတ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ကိုရောကိုလှုပ်ကြွေးပါသနည်းရေငတ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ကိုရောကိုတောက်ဖို့ပေးပါသနည်းဧည့်သည်ဖြစ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ဧည့်သည်ဝတ်ကို ကိုရောအားပြုပါသနည်းအဝတ်ချီးစီးရှိတော်မူသည်ကိုအဘယ်ခါ၌အကျွန်ုပ်တို့သည်မြင်၍ကိုရောကိုအဝတ်နှင့်ဖုံးလွှမ်းပါသနည်းအနာဆွဲတော်မူသည်ကို၎င်းထောင်ထဲမှ နေတော်မူသည်ကို၎င်းအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍အထံတော်သို့ရောက်ပါသနည်းဟု ပြန်၍လျှောက်ကြသောမင်းကြီးကငါအမှန်ဆိုသည်ကားတင်တို့သည်ဤသူဒီဟုသောငါညီတို့တွင် အငယ်ဆုံးသော သူတယောက်အားပြုကြသမျှတို့ကိုငါအားပြုကြပြီဟု ပြန်၍မိန့်တော်မူလတံအငယ်51မှ56ထိုအခါလက်ဝဲတော်ပင်၌ရှိသော သူတို့အားမင်းကြီးကကြိမ်ချင်းကိုခံရသောသူတို့မာနနှင့်သူ၏တမန်တို့အဖို့ပြင်ဆင်သောသာဝရမိခဲတို့ငါထံမှခွာသွားကြလောအကြောင်းမူကားငါသည်မွတ်သိပ်သောအခါသင်တို့သည်မကြွေ ငါသည်ရေငတ်သောအခါသင်တို့သည်သောက်ဘို့မပေး။ငါသည်ဧည့်သည်ဖြစ်သောအခါသင်တို့သည်ဧည့်သည်ဝတ်ကိုမပြု။ငါသည်အဝတ်အချည်းစည်းရှိသောအခါသင်တို့သည်အဝတ်နှင့်မဖုံးမလွှမ်း။ငါသည်အနာရောဂါစွဲသောအခါ၌၎င်း၊ထောင်ထဲမှာနေရသောအခါ၌၎င်း၊သင်တို့သည်မကြည့်ရှုမပြုစုကြဟုမိန့်တော်မူလျှင်၊ထိုသူတို့က၊သခင်၊ကိုယ်တော်သည်မွတ်သိပ်တော်မူခြင်း၊ရေငတ်တော်မူခြင်း၊ဧည့်သည်ဖြစ်တော်မူခြင်း၊အဝတ်အချည်းစည်းရှိတော်မူခြင်း၊ အနာဆွဲတော်မူခြင်းထောင်ထဲမှနေတော်မူခြင်းတို့ကိုအကျွန်ုပ်တို့သည်အဘယ်အခါ၌မြင်၍ကိုရောကိုမပြုစု မလုတ်ကျွေးဘဲနေပါသနည်းဟု ပြန်၍လျှောက်ကြတော့မင်းကြီးကငါမှန်ဆိုသည်ကားတင်တို့သည်ဤသူတို့တွင်အငယ်ဆုံးသော သူတယောက်အားမပြုသမျှတို့ကိုငါအားမပြုကြပြီဟုပြန်၍မိန့်တော်မူလတံထိုသူတို့သည်ထာဝရအပြစ်ဒဏ်ခံရသို့၎င်း ဖြောင့်မတ်သောသူတို့မူကားထာဝရအသက်ရှင်ရသော၎င်း၊သွားရကြလတံ့ဟု မိန့်တော်မူ၏။